မောရတုတ်ပူရင်တံဘောဓိတံပါရေနိဗ္ဗတံမောရယောနိယံယေနတံဝိဟိတာရခံမဟာတတံဝနေစရာိရတံဝါယမန္တာပိနေဝတခိန်တုဂဏိတုံဗြဟ္မမန္တန္တိအခါတံပရိတံတံဗနာမဟိဥဒေတယံသက္ခုမာဧကရာသာဟရိတဝံနော ပထဝိပပါသော တံတံနမတာမိဟရိတဝဏံပထဝိပပါတံတယိဇဂௌတံဝိဟရေမှုဒီဝတံယေဗြဟ္မနာဝေဒကူတဗ္ဗဓမ္မေတေမေနမောတေသမံပါလယန္တုနမတုဗုဒ္ဓနံနမတုဘောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာဣမံသော ပရိတံကတဝါမောရောစရတိဧဒနာ အပေတယံသက္ခုမာဧကရာသာဟရိတဝန္နော ပထဝိပပါသောတန်တန်နမတာမိဟရိတဝန္နံပထဝိပပါတံတယိဇဂုတ်တာဝိဟရေမှု ရတ္တိယေဗြဟ္မနာဝေရကူတပ္ပဓမ္မေတေမေနမောတေသမံပါလယန္တုနမတုဗုဒ္ဓနံနမတုဗောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာ ဣမံသောပရိတံကတဝါမောရောဝါသမကပယီ